သက်သာလောနိဩဝါဒစာဒုတိယဆောင်ခန်းကြီး3အငယ်1မှ5ကျွင်းသေးသော စကားဟုမူကားညီကိုတို့သခင်ဖျား၏နှုတ်ပတ်တရားသည်တင်တို့တွင်နှံ့ပြ၍ဘုံထင်ရှားခြင်းရှိတကဲ့သို့အရရတို့၌ထင်ရှားမိအကြောင်းနှင့်အချိုးအကြောင်းကိုမသိမမှန်ဆိုးညစ်သောသူတို့လက်မှငါတို့ကိုကယ်လွတ်တော်မူမိအကြောင်းငါတို့အဖို့ဆုတောင်းကြလော့လူတိုင်းတစ္ဆာရှိသည်မဟုတ် သို့တော်လည်းသခင်ဖျားသည်တစ္ဆာနှင့်ပြည့်စုံတော်မူ၏တင်တို့ကိုမြဲမြံစေ၍မကောင်းသောအမှုရာနှင့်ကင်းလွတ်စေခြင်းဟာစောင့်မတော်မူလိမ့်မည်ငါတို့ပြည့်ညတ်သည့်အတိုင်းတင်တို့သည်ယခုကျင့်ကြ၏နောက်၌လည်းကျင့်ကြလိမ့်မည်ဟုသခင်ဖျားကိုအမိပြု၍ငါတို့သည်ယုံမှားခြင်းမရှိဖျားသခင်ကိုချစ်စေခြင်းဟာ၎င်းခရစ်တော်ဤဒီတူတီးခံစေခြင်းဟာ၎င်းသခင်ဖျားသည်တင်တို့စိတ်နှလုံးကို ပြင်ဆင်တော်မူပါစေသော။6တနည်းကား၊ညီအစ်ကိုတို့၊ငါတို့ထံ၌ခံသောနည်းဥပဒေသအတိုင်းမကျင့်ဘဲမတရားစွာပြုသောညီအစ်ကိုရှိသမျှတို့ကိုရှောင်ကြလော့ဟုငါတို့သခင်ယေရှုခရစ်၏နာမတော်အားဖြင့်ငါတို့သည်ပညတ်ထားကြ၏။7အကြောင်းမူကား၊ငါတို့ပေးသောပုံသက်သေကိုလိုက်၍သင်တို့သည်အဘယ်သို့ကျင့်ရမည်ဟုသင်တို့ကိုယ်တိုင်သိကြ၏။ ငါတို့သည်သင်တို့တွင်မတရားစွာပြုကြသည်မဟုတ်။အဘယ်သူ၏အစာကိုမျှအလိုအလျောက်မစား။သင်တို့တွင်တယောက်ကိုမျှမနှောင့်ရှက်ခြင်းငှါပင်ပန်းစွာကြိုးစားအားထုတ်၍နေ့ညဉ့်မပြတ်လုပ်ဆောင်ကြ၏။ထိုသို့ပြုသော်လည်းမခံမယူပိုင်သောကြောင့်ပြုသည်မဟုတ်။သင်တို့လိုက်စရာဘို့ပုံသက်သေဖြစ်စေခြင်းငှါပြုကြ၏။အဘယ်သို့နည်းဟူမူကား၊သင်တို့နှင့်အတူရှိစဉ်အခါအလုပ်မလုပ်ချင်သောသူမည်သည်ကား၊အစာကိုလည်းမစားစေနှင့်ဟု ပညာထားကြပြီမတရားစွာပြု၍အဘဲအလုတ်ကိုမျှမလုတ်ဘဲကိုနှင့်မဆိုင်သောအမှု၌ယောနောတော်သူအချို့တို့သည်တင်တို့တွင်ရှိကြောင်းကိုငါတို့သည်ကြားရကြ၏ထိုသောသောသူတို့သည်ငြိမ်ဝတ်စွာလှုပ်ဆောင်၍ကိုယ်စာကိုစားမိအကြောင်းငါတို့သခင်ရှိခရစ်အားဖြင့်ငါတို့သည်ပညာထား၍တိုက်တွန်းတွေးဆောင်ကြ၏ညီကိုတို့အားလျော့စိတ်ပြည့်ခြင်းမရှိဘဲကောင်းသောအကျင့်ကိုကျင့်ကြလော့ အငယ်၁၄မှ၁၈ဤစာ၌ငါတို့ရေးထားသောပညာစကားကိုစုံတယောက်သောသူသည်နားမထောင်ဘဲနေလျင်ထိုသူကိုမှတ်ကြလော့ရှက်ကြောက်စေခြင်းဟာအပေါင်းဖော်မလုပ်ကြနှင့်သို့တော်လည်းရန်သူကဲ့သို့မမှန်ညီကိုကဲ့သို့မှတ်၍တတိပေးကြလော့ညီတဲ့ချင်းဤသခင်သည် ကိုရိုတိုင်တင်တို့၌အစင်မပြတ်ခတ်သိမ်းသောအမှုအရာအဖြစ်ညီတဲ့ချင်းကို ပေးသနာတော်မူပါစေသော။သခင်ဖျားသည်တင်တို့အပေါင်းနှင့်အတူရှိတော်မူပါစေသော။ငါပေါလုသည်တင်တို့ကိုနှုတ်ဆက်ခြင်းအချက်ကို ကိုလက်နှင့်ရေးထား၏။ဤသို့ရေးထားလေရှိ၍ငါရေးသမျှသောဩဝါဒစာ၏လက္ခဏာဖြစ်၏။ငါတို့သခင်ယေရှုခရစ်ယေရှုတော်သည်တင်တို့အပေါင်း၌ရှိစေတည်းအာမင်။တတလောနိဩဝါဒစာဒုတိယဆောင်ပြီး၏